ကရဏီယတရား6ပါးတွေကရှိပိုင်း5ပါးကိုတော့အချင်းချုပ်ပြီးတော့ရှင်းနေသင်ပြပြီးပါပြီ။နောက်ဆုံးဖြစ်တဲ့6နံပါတ်ကရဏီယတရားကိုဒီနေ့စပြီးတော့ဟောပါပါမယ်။တရင်တစ်ပတ်လောက်တော့ဟောရပါလိမ့်မယ်ဆိုတော့ ကြည်ပြင်းမြတ်လုပ်ငန်းရှင်တွေနဲ့ချပြီးတော့အသေးစိတ်ခေါ်ရမယ်ဆိုရင်တတိနှစ်ပတ်နဲ့တော့မလောက်ပါဘူး။ဘာဖြစ်လို့လဲဆိုတော့လုပ်ငန်းတွေပါလာလို့ရှိရင်ပြိဿတရားတွေကဘယ်ဟာမှမကင်းနိုင်ပါဘူး။ရှိဒီဒီမှာလာကတော့လုပ်ငန်းရှင်တွေ တော်သေးသေးတော့ပြောပြပါပဲခုဒီဘက်ကတော့သိကြည့်တော့ပြောလို့မလိုပါဘူးသိတာယုံကြပါလေရှင်းလင်းသင်ပြသွားပါပါမယ်ခုဒီနေ့ဆက်ပြီးတော့အရိယာနဲ့ကိုကြီးတူရမယ်ဆိုတဲ့နောက်ဆုံးအချက်ပါလေအခုဆက်ပါတော့မယ်ဘုရားမြတ်စွာဘုရားရဲ့နှစ်ပေါင်း 2500ကျော်လောက်ကဟောထားတာတော့ဘုရားကျဗရံဒိက္ခုရေဒိက္ခုယာယံဒိဋ္ဌိပရိယာနိယနိကာနိယာတိတက္ကရတက္ကရသသမာဓုခေခရာယတထာရူပါယဒိဋ္ဌိယဒိဋ္ဌိသမေညာကတောဝိဟရတိသဗ္ဗမဇာတိဟိအာဝိဧဝရဟောကြာ ယံပိဓမ္မောသာရဏီယောဣယကရဏောဂရုကရဏောသံဃဟာယအောက်ဝါဒာယသံဝကိယသိကိဘာဝါယသဝတတိဒါကကုလမြတ်စွာခေါ်ခဲ့တာပါယဟန်တို့တဲ့တပံလဲတပံလဲနောက်ဆက်ပေါ်နေပါတပါးသောသာသနိယတရားကတော့ သူ့အည်တွေတွေပြထားပါတယ်နေရနိကတဲ့တဏီအရိယာတဲ့နေရနိကဆိုတာကထုတ်ဆောင်တတ်သောထုတ်ဆောင်တတ်တယ်ဆိုတာကတော့အခက်ခဲအကျဉ်းအကျဆင်းရဲတွေကထုတ်ဆောင်လာပါပဲကိစ္စနဲ့ပြောလို့ရှိရင်ကျေကျေနဲ့လည်းပြောနေပြောပါပါပဲတနည်းအားဖြင့်သူကိစ္စတာဝန်ကို ကျေပြူကြီးမြောက်စေတတ်သောလို့အဓိပ္ပာယ်ရပါတယ်ဒီလိုလက္ခဏာကိုယ်တစ်ခုကတော့အရိယာအရိယာဆိုတာကစင်ကြယ်တော့အထုစင်ကြယ်တော့သာမန်စင်ကြယ်တော့ဟုတ်ဘူးဖြူစင်ပါဖြူစင်တယ်ဆိုလို့ရှိရင်တော့ညစ်ပတ်ရင်အောက်တန်းကျတော့ဖြူစင်တယ်ဆိုလို့ရှိရင်မြင့်မြတ်တာပေါ့အဆင့်မြင့်တာပေါ့ ခြေစီရင်းရသောဝါရိယရိဥစ္စာဖြစ်သောရာယံလက်ရှိအကျဉ်းအပြည့်အမြင်ဉာဏ်ပညာသည်ဉာဏ်ပညာသည်နေရတိပါလေနေရတိထုတ်စေဖြစ်တိပါလေဘယ်လိုထုတ်စေဖြစ်ခြင်းလဲဆိုတော့တိက္ကရတသမာဓုဖြစ်ခရာရ သက္ကရတသရဝတ္တထိုပတိနေဉာဏ်ပညာဖြစ်အောင်ပြည့်ဆောင်သောပုဂ္ဂိုလ်အားတဲ့လူတိုင်းထုတ်ချက်ကြည်ကျင်တာမဟုတ်ပါဘူးဒီဒီတရားကပြည့်လို့တဲ့ပုဂ္ဂိုလ်ကပါပဲပြည့်ဆောင်တဲ့ပုဂ္ဂိုလ်ကပါပဲသမ္မာမှန်ကန်စွာ နိလန်ကြကြပါလိမ့်ဒုက္ခခရာယဆင်းရဲဆင်းရဲကုန်ရင်းရာအတွက်နေရာတိသတ္တတဟိဝါထုတ်ခြင်းထုတ်ဆောင်တာဟိဤမြောက်ခြေသာဟိဝါကေတင်သာဟိဆိုရဆိုပါတယ်ဒါကဒီအတိအမြင်ဉာဏ်ပညာပေါ့ဉာဏ်ပညာရဲ့အည်တွေးကြရတာပါလားဟုတ် ဘိက္ခုယဟန်စီတထာရိဝါယဒိဋ္ဌိယထိုလိုသဘောရှိသောအတိအမြင်ဉာဏ်ပညာဖြင့်သဗ္ဗမစာရိရှိသရင်သုံးပါးတို့နှင့်အာဝိသေးဝတော်ဟောစာမျက်မှောက်မှာရောမျက်ွယ်မှာပါဒိဋ္ဌိသမိညာကတော့အတိအမြင်ဉာဏ်ပညာဖြင့်တူညီခြင်းသို့ရောက်လျက်ဟူရတိ ကျင့်သုံးနေထိုင်ရ၏လို့ပြထားပါတယ်ဘုရားမြတ်စွာသာသနာတော်မှာจิตသုံးဤရနိုင်တဲ့ချစ်ခြင်းမြတ်တဲ့သကုသရာတရားသကုသရာအတိအမြင်ဉာဏ်ပညာလေးဆိုတာရှိပါလေလောကကဆက်ရပါတယ်တရားတွေ ဘာတွေလဲဆိုလို့ရှိရင်မလေးပါးပညာနဲ့ဖို့လေးပါးပညာတွေပါပဲနိဗ္ဗာန်ဆိုတာကတော့အဲ့ဒီပညာရဲ့အာရုံပြုရလို့ဆိုရပါတယ်နိဗ္ဗာန်ဉာဏ်နဲ့ဖို့ပညာဆိုတာသဘောအချင်းတော့နိဗ္ဗာန်ကိုအာရုံပြုတာအတူတူပါပဲ။ အာယုတစ်ခုရဲ့ပါချုပ်ရင်းနဲ့နိဗ္ဗာန်ကိုအောင်ပြုတာလက်ကလည်းပဲချုပ်ရင်းနဲ့နိဗ္ဗာန်အောင်ပြုတာရှိတယ်ပါပဲသူကလည်းပဲယုံနာကဘာချုပ်ရင်းနဲ့နိဗ္ဗာန်အောင်ပြုတာရှိတယ်ပါပဲအဲအကြောင်းကျိုးဒီနေရာမှာအကြောင်းကျိုးလည်းဖြစ်ပေါ်တယ်ပဓာနအချုပ်ချတဲ့ဖြစ်တဲ့မဂ္ဂင်ယာ၄ပါးကိုပဲဆိုလိုပါတယ် တတိယလေးပါးဆိုလိုက်လို့ရှိရင်ဖို့လည်းပဲကြောက်ပြီးသားဖြစ်သွားရပါပဲလက်ဖြစ်လို့ရှိရင်ကိုယ်ကဆိုင်နေပါဘူးချက်ချင်းပဲအကျိုးဖြစ်လာတာပါပဲအဲ့ဒီအရိယာမေပညာ၄ပါးဟာကိလေသာကိုပယ်ခြင်းနိဗ္ဗာန်မျက်မှောက်ပြုပြီးတော့သံဃာဝဆင်းရဲမှလွတ်မြောက်ခြင်းဆိုရဲ သူ့ကိစ္စကိုပြင်းမြောက်စေနိုင်တဲ့အတွက်သူ့ကိုနေရနိကာလို့ဆိုပါတယ်။နေရနိကာဆိုတာကဒိဋ္ဌိအတိအမြင်ဉာဏ်ပညာကိုဂုံပြုလိုက်တဲ့သဘောပါလေ။ထူးခြားအောင်ပြုလိုက်တဲ့သဘောပါလို့။အဲဒိဋ္ဌိနဲ့တွဲလို့ရှိရင်နေရနိကာဒိဋ္ဌိလို့ဓမ္မဆိုထားပါတယ်။ ဒီမက်ကဆိုတဲ့စကားလေးငုံနေတဲ့အသေးတွေကမာရင်တော့ကိစ္စန္တလို့ဆိုရတယ်မာရင်တော့ကိစ္စန္တမာရင်တော့ဆိုတာကဆရာအတိအကျကျပြန်ရမယ်ဆိုလို့ရှိရင်သိစီလေးရဲ့ဟိုအတတ်လေးပေါ့သိတတ်ဆိုတဲ့စကားတချို့ပုဂ္ဂိုလ်တွေကတော့မကြိုက်ကြပါဘူး အဲ့တော့သိဆိုတဲ့နေရာမှာပယ်လို့ထည့်လိုက်လို့ရှိရင်တော့ပို့ပြီးတော့ကောင်းပါလားမာတင်တော့ပေစရိယအတ္တပေတာကိုပြောတာဘောจิตကပါလာတဲ့ကိလေသာညှို့တဲ့တွေကိုအပြတ်ပေရှားလျက်ပြီးလို့ရအောင်အပြတ်ပေတာပေရှားရင်ဘာလို့ကိစ္စတတ်ဆက်ရောက်သွားတယ်တဲ့ကိုဆက်ရောက်သွားတယ် လူလာတစ်ပါးကြီးဒီနေ့ရနေပါဘူးဒီဆက်ရောက်သွားတာပါတတိဆက်ရောက်သွားလို့ရှိရင်အာလုံးသောအာလုံးသောတောင်ရကိုဆဲနေပါမကျွတ်လို့သိကြကြအောင်တော့မှဇမနာကျောက်ဆရာကောင်းတဲ့အပယ်ဆင်းရဲနဲ့လူဘဝနောက်ဘဝသုံးကြီးဆံရီပေါ့လေခုနှစ်ဘဝနဲ့တိုးပြီးတော့ဖြစ်ရတဲ့တန်တရားဆင်းရဲပေါ့လေအဲဒီဆင်းရဲတွေကလုံရောက်သွားပါတယ် အဲ့ဒါလိုစိုင်းတတိရှိပါတယ်။မာရင်တကကျန်တဲ့အလုံးတွေလျှောက်ပြီးတော့မတစ်လုံးနဲ့ယူလိုက်တယ်မမဘဝစစ်စစ်ကပါလာတယ်မြို့တက်အလုံးတက်ကိလေသာတွေကိုပယ်ရှားသုခင်လေကဒုနာကချုံရင်းနဲ့နေပါဆက်ရောက်ပြီးတော့သွားတာတဲ့ဒီလိုဆိုရတယ် ကျုံရင်းတွေရောက်သွားပြီဆိုလို့ရှိရင်ဆံရမဲကအကြည့်တွေတွေတတ်တဲ့အတွက်အပေဆင်းရဲတော့ဒါလည်းတော့တော့ပါပဲဆရာနေပြီးတော့ဒီလက်ကထုတ်စေကတင်လိုက်တာပါပဲမရဘူးပြုလို့တဲ့ပုဂ္ဂိုလ်လည်းပဲထုတ်စေကတင်ရရောက်တာပါပဲအဲ့ဒါကိုပါဠိလိုမက်ကလို့ခေါ်ပါတယ်သူ့ရဲ့ခုကြီးကနေရဏိကာလို့ဒီမှာပြထားပါတယ် အရိယမဂ္ဂပညာကိုနိညာတိကဒိဋ္ဌိလို့ဆိုရကြောင်းဒီသက္ကရာကြည့်ပါပါပြီ။အဲဒီမဂ္ဂပညာကိုရအောင်ကျင့်တဲ့ပုဂ္ဂိုလ်ကိုအဲဒီမဂ္ဂပညာကခြင်းရစုများမှာကင်းကြီးသွားအောင်ပေါ့လေရက်ဆောင်ကြီးလို့ကြည်တတ်ပါလေလို့ဆိုရတယ်။အဲဒီမှာ သမ္မာဒုက္ခဆရာရလို့ဒီလိုအကျိုးပြထားပါတယ်။အဲဒီမှာပြထားတဲ့အတိုင်းဆင်းရဲခုခံရဆိုတော့ဆင်းရဲငြိမ့်တာပါပဲ။ကောင်းတာကြီးငြိမ့်တာပါပဲ။မကောင်းတာကြီးငြိမ့်တယ်ဆိုရင်ကောင်းတာကြီးကြီးချမ်းတယ်ဆိုတဲ့သဘောမျိုးပေါ့။အဲဒီငြိမ့်ရလည်းပဲစိတ်အစိငြိမ့်တဲ့နဲ့အစိငြိမ့်ရလို့နှမျိုးရှိပါတယ်။ အဲ့ဒီနှမျိုးတွေကအဖြစ်ငြိမ်းဆိုတာကတော့ဘယ်လိုခါလဲအခွင့်ငြိမ်းအဲအတုငြိမ်းဆိုတာဘယ်လိုခါလဲဆိုတော့ခွဲခြားပြီးတော့သိဖို့တော့နားလည်ဖို့လိုပါတယ်ဒီလက္ခဏာငြိမ်းတာကိုတော့အတုငြိမ်းလို့ခေါ်ရပါပဲငြိမ်းတုလို့ပြောပါပါပဲ ဒီအချင်းသာဝရအပြည့်ပြည့်ငြိမ်းတာကိုတော့ဖြစ်ပါတော့အငြိမ်းအငြိမ်းစီလို့ဒီလိုဆိုပါပါပဲဆင်းရဲရောဆင်းရဲအဲမဟာကံနဲ့နည်းရပါလိမ့်သို့မဟုတ်မပြောပါတော့တဲ့အမဂဏရှိတဲ့အငြိမ်းငြိမ်းကိုတော့အဲ့ဒါလေးနည်းနည်းရှင်းပြပါမယ် ဆိုကြပါစို့လက်ဖြစ်ဖြစ်ခြေဖြစ်ဖြစ်ပေါ့လေအဲ့ဒါကြီးကိုယ်စားတာကြာတော့လည်းပဲညောင်းလာတယ်ပြင်းတော့ပြီးတော့ညောင်းလာလည်းရှိတယ်မာတာတာကြီးရှိပြီးတော့ညောင်းလာလည်းရှိတယ်ပူညောင်းဖြစ်တာလည်းရှိတယ်အေးညောင်းဖြစ်တာလည်းရှိတယ်ပေါ့လေအတွေ့အကြုံတွေနဲ့တွေ့ပြီးဆိုလို့ရှိရင်အဲ့ဒီလိုအရေးဆုံးခံချက်တဲ့ ရောက်ရဖို့ပေါ့မသက်တာကိုဖြစ်ရတယ်အဲတော့ဆက်လိုက်တော့အဲ့ဒီညောင်းညောင်းနဲ့ဆင်းရဲတာကိုမသက်တာပါလိငြိမ့်သွားတယ်ဆန္ဒတော့ကျန်ရတော့လည်းပဲတစ်ဖန်ညောင်းလာတယ်နော်အဲ့ဒါမျိုးဟာတခဏကငြိမ့်တဲ့အတွက်အငြိမ့်ဖြစ်တော့မဟုတ်ပါဘူးသာဝရငြိမ့်တော့မဟုတ်ပါဘူးတခဏငြိမ့်ပါပဲဆိုတော့ အဲ့ဒါအငိမ့်တူမမှန်ကန်သောအငိမ့်တူပေါ့ဒီဟာအငိမ့်အဲမဖြစ်ပါတော့အငိမ့်တူအငိမ့်ပေါ့အငိမ့်တူလို့ဆိုပါပါမယ်အဲဒီတော့ကြားလို့ရှိရင်ညောင်းတယ်ပူညောင်းကြီးလည်းဖြစ်တယ်စီညောင်းကြီးလည်းဖြစ်တယ်တောင်ညောင်းကြီးလည်းဖြစ်တယ်မာညောင်းတောင်ညောင်းကြီးလည်းဖြစ်တယ်အဲကျင်လိုက်လို့ရှိရင်ငြိမ့်သွားတယ် ဆိုတော့ကြာရင်လည်းပဲတစ်ဖန်ညောင်းပူပြီးလာကြတယ်ဒါလည်းပဲအရေးမှမဟုတ်ဘူးဒီပုံဒီနည်းနဲ့ပေါ့လေတရားပုံအနည်းအနေစိတ်အမျိုးမျိုးပါကြာလို့ညောင်းလာပူလာဆိုရှိပြင်ပြရတယ်ပြင်လိုက်တဲ့အခါမှာအဲဒီအညောင်းအပူငြိမ့်သွားတယ်ဒါပေမဲ့လို့တော်တော်ကြာလာတော့လည်းပဲတစ်ဖန်ညောင်းပူလာကြတယ် ဒီလိုစိတ်သက်ခန္ဓာလောက်သာငြိမ့်တာမျိုးဟာအငြိမ့်ခံတော့မဟုတ်ဘူးအတုပဲဟောနောက်ပြီးတော့ပူလိုက်နေတဲ့ခါမှာအဲရက်လေးလေးခက်လေးလေးရှိရပံကားလေးဖွင့်လိုက်လို့ရှိရလေးစက်လေးဖွင့်လိုက်လို့ရှိရသို့မဟုတ်ရေထိုးလိုက်လို့ရှိရအဲဒီအပူကတော့ခိုက်တာတော့ငြိမ့်တော့တာပဲနေတော့ထိုင်တော့ရှိတော့တာပဲဒါပေမဲ့လို့တော်တော်ကြာရင် တစ်ဖက်ခုပြအိုက်ကြတာပဲ။တန်းတည်တဲ့ခါမှာလည်းပဲဒီရှိသားတို့ဘာလို့လဲဘုလူကြီးဘုလူနဲ့သင်ပြလိုက်လို့ရှိရင်နင်းလို့ချူရနေလိုက်လို့ရှိရင်ဒီဘုရားလေးဘာလေးဆုံးလိုက်လို့ရှိရင်ပါလေ။အဲဒါကြီးအေးဒီကွာတော့အေးဒီကွာပြီးတော့နင်းလို့ချူရဖြစ်လာကြရော။တစ်ဖက်ဆန်းလာကြရော။အဲဒါကြီးကမဆုံးနိုင်ဘူး။တောင်းတော့ကြည့်နေလိုက်လို့ရှိရင်သက်သာတော့တယ် ရနေတဲ့ကလက်နဲ့ထုတ်ချပြီးတော့ဖြောက်လိုက်လို့ရှိရင်လည်းအဲဒီအရာရောက်သွားတယ်ဒါပေမဲ့လို့တော်တော်ကြာရဲ့တစ်ခါရတာညာနဲ့ရတာရှိတဲ့ပုဂ္ဂိုလ်တွေကကိုယ်ဆိုးတာပေါ့ပွဲနာတို့ပွေးနာတို့နေကုန်နာတို့ရှိတဲ့ပုဂ္ဂိုလ်တွေဆိုလို့ရှိရင်ကုန်လိုက်တက်တာလို့ရှိရင်နောက်ကြာရလိုက်ဆိုတာနားရအားရတယ်မရှိဘူးအဲဒီလိုကြောက်တာဟာငြိမ်းတာတွေကလည်းပဲ အငြိမ့်ခံတော့မဟုတ်ဘူးအငြိမ့်တူပဲလို့ဆိုပါပါပဲဆေးရုံပေါ်မှာနာယောဂါတွေရှိလို့ကုသခံရတဲ့ပုဂ္ဂိုလ်တွေလည်းအနေအဆုံးခံခဲ့တော့တော့ဆရာဝန်တွေကတက်တာရဲ့ကြည့်ထိုးပေးထားတယ်ဒီဖန်ရှိတဲ့သိရှင်မကုန်သေးတော့သက်သာတယ်လို့ဖြစ်နေတယ်သိရှင်ကုန်သွားတဲ့ခါကျတော့လည်းပဲအမေရိကပါဠိတရားလာအောင်ကြားပြီးတော့ အဲဒီရောက်ပြန်ရောအဲဒါလည်းပဲအငြိမ့်သူလို့ဆိုပါပါပဲတော့သာဝရငြိမ့်တော့တော့မရှိပါဘူးတော့ဆန်တော်နေတဲ့အခါသမင်းမုံစသည်တခုခုစားလိုက်လို့ရှိရဲ့အဲဒီဆန်တော်ဟုတ်ကြည်ငြိမ့်သွားတယ်ဒါပေမဲ့လို့ဆိုတော့ကြာရင်သာရကြတာပဲဒီမုတ်တိတ်ခါမှလည်းသူနေတော့ပါပဲ။ ဒါကြောင့်ဒီနေ့မှာအနည်းဆုံးတစ်ချိန်တော့အစာကိုစားနေရတယ်။အများအားဖြင့်ဒီနေ့မှာနှစ်ချိန်သုံးချိန်စားနေကြရတာလည်းရှိပါတယ်။၄ချိန်၅ချိန်စားနေရတဲ့လူတွေလည်းပဲရှိသလိုရှိပါတယ်။အဲဒီလိုစားနေရခြင်းလည်းလို့နေ့စဉ်နေ့တိုင်းပေါ်လေစားနေကြတော့ပဲ။စားတော်ခုကတော့လုံးဝချုပ်ပြင်းတယ်လို့မရှိတော့ဘူး။အကြံကြားစားနေကြတာလည်း ။အဲဒီကလည်းစားကြတယ်။အဲတော့လူတွေတော့မဟုတ်ပါဘူး။ရှင်ရင်းကျွဲတော့အသက်ရှိတဲ့မြေပြင်မှာတီးနေတဲ့သတ္တဝါတွေကြီးငယ်အသက်ရှိတဲ့ကောင်းကင်ပြန်တဲ့သတ္တဝါတွေငါးမိနစ်လောက်ရှိတဲ့ရေတွေပဲသတ္တဝါတွေအဲဒီလိုသိတာသတ္တဝါတွေလည်းပဲနေ့စဉ်ရှာပြီးတော့ဆန်းကြရတာပါပဲသူတို့လည်းဆာတော့လာပဲဒီလိုမျိုးစားနေရပြီလေလို့ဆာတော့မှုကတော့လုံးဝကြောက်တယ်လို့မရှိဘူး တော်တော်ကြာရင်သာသာပြန်လာတယ်။ဒါကြောင့်ဘုရားမြတ်စွာကဒီကိစ္စပရမဇီရောကဒီလိုမကြားထားပါဘူး။လူတိုင်းလူတိုင်းတတ်တော်လေးတတ်တော်လေးဟာအသားနဲ့မကင်းကြတာဘုလို့အစာရည်သာကိုတော့မစားဘဲနဲ့နေလို့ဖြစ်မစားဘဲနေရင်ဆင်းရဲတယ်။ဒီနေ့ကျင်တဲ့အမြအစာရည်သာအတိအတိဒီပေါ်လေး ထည့်ပေးနေရတာပဲပြည့်ပြည့်ပေးနေရတာပဲတစ်ချိန်ရောက်တဲ့အခါကျတော့အစာရည်စားရအဟောင်းဖြစ်တော့ဗျာရောတိကနေပြီးအဟောင်းအဲဒီအဟောင်းကကိုယ်နဲ့အောင်းနေကြလို့ရှိရင်လည်းပဲမသက်မသာဖြစ်တာပဲအဲမသက်မသာဖြစ်တော့သင့်တော်တဲ့နေရာသွားပြီးတော့ဆွလိုက်လို့ရှိရင်လည်းပဲသက်သာတယ်လို့ရှိသွားတာပဲတောင်းတော့ တခါဇာတိကြီးထပ်တဲ့ဇာတိကြီးအဟောင်းကြီးအဟောင်းကနေပြီးတော့တခါအဲကိုရပါအောက်နေကြလို့ရှိရင်မသက်မသာရှင်းတယ်အစာစိအစာအောက်နဲ့ပတ်သက်ပြီးတော့ဘယ်တော့ခန္ဓာကိုယ်ရပါဒီဒုက္ခတွေရောက်နေတယ်ဆိုတာရှိဖို့သာလို့သားလိုက်ကြတော့တောင်းလို့ညီပါရဲ့ခေါင်းနေမဆုံးမဲတဲ့နေဆင်းရဲနေတယ်လို့ဆွလိုက်တဲ့ခါကျတော့တအောက်ဖြစ်တဲ့ခါတော့ငြိမ့်ပါရောအဲ့ဒီလိုငြိမ့်နေကြတော့ အငြိမ့်ပြုလို့ဆိုရပါပါပဲဒီဒီပိဿနဲ့ပြီးတော့ကုန်သွားတာပဲဒါပေမဲ့လို့သာဝရငြိမ့်တာမဟုတ်တော့အငြိမ့်ပြုလို့ဆိုရပါပါပဲအမှမကြောက်နိုင်တဲ့ယောဂပြသမှာဆိုလို့ရှိရင်တော့ပရိသလောင်တဲ့ယောဂကိုပြောင်းပါပါလေယောဂနာကျင်စီလေးနိစ္စတသောအနာယောဂကုသမြတ်တို့ဒီ ဒီကိစ္စပရမသာလုံးခြင်းလျင်အလောကဲရှိကုန်၏နာယောဂလည်းပါအနာယောဂမျိုးစုံလည်းပါပေါ့လေသာလုံးမှုကအကြီးဆုံးအလောကဲဆုံးယောဂဖြစ်ပါလေတဲ့ဆရာမကြားထားပါလေဒါတော့ပါပါလေဒီဟာတခြားယောဂများဆိုတော့တိတော်တဲ့ခြင်းနဲ့ကုသလည်းရှိရတချို့ အမြင့်ပြတ်တော်မှကြောက်တာကလည်းရှိတတ်ပါတယ်အမြင့်ပြတ်မကြောက်တော်မှရပိုင်းလောက်လာပိုင်းလောက်ဒီပိုင်းလောက်လည်းတော်တော်ကြာအောင်ပေါ့ကြောက်ကြောက်နေတာလည်းသိရတတ်ပါတယ်တဘောအလုံးမကြောက်နိုင်ဘူးဆိုတော့မှနောက်ဘဝကျတော့အဲ့ဒီယောဂမရှိတော့ဘူးလုံးဝကင်းသွားနိုင်ပါတယ်နောက်ဘဝမလိုက်ပါဘူး အဲဒီခန္ဓာကိုယ်ယောဂကတော့တနည်းတည်းရဲ့ပြတ်တာအောင်ပေါ့ဒီကင်းကြောက်ကင်းကြောက်ဖြစ်ပါလေအဲတဘောကနေပြီးတော့တည်ပြီးတဲ့နောက်နောက်ဘဝမှာလည်းပဲခန္ဓာကိုယ်ရလာပါပဲဒါကြောင့်ဒီများပါဝိပိမကြခင်ပဲမွေးသက်ကလေးနှုတ်ချုပ်တိုက်ရိုက်ပြရတယ်အဲကြောင့်အဲ့ဒီဆံလောက်ဟုတ် ဆင်းရဲဟာအသာစားလို့ခိတ္တခဏကြည်ငိမ့်သွားပြီလေလို့အဲ့ဒီကြည်ငိမ့်တာဟာအငြင်းဖြစ်မဟုတ်ဘူးဆိုတာပေါ့လေအငြင်းတူပဲလို့ပြောပါပါတော့ရှိရှိဘကပြုခဲ့တဲ့ကုသိုလ်ကံနေပါရှာတဲ့အောက်တက်ကြပြီးတော့ဒုက္ခရောက်နေကြတဲ့လူတွေဟောဒီကဘာပေါ်ဟာဆင်းရဲနွမ်းပါတဲ့လူတွေ နာယောဂထူပြောတဲ့သူတွေအဲ့ဒါလိုအရှင်မပြေတဲ့သူတွေကသတိတံခါရပြီးတော့ပေါ့သတိတံခါရတဲ့ပုဂ္ဂိုလ်တော့ပါပဲအတိတ်ကြီးကိနေနေခင်းပြီးတော့ကုသိုလ်ရည်ကိုပြီးတတ်တယ်နောက်ဘဝတွေမှာလက်ရှိဆင်းရဲမျိုးကတော့လွတ်မြောက်ဖို့ရည်ရွယ်ပြီးတော့ပြီးကြတယ်အဲ့ဒီကုသိုလ်ကောင်များကြောင့် နောက်နောက်ဘဝတွေမှာပေါ့လေလူလောကရဲ့နတ်လောကပဲထက်တန်းကြတဲ့ဘဝတွေရောက်ပြီးတော့ဇီဝချမ်းသာနေကြပါလေ။ဒါပေမဲ့လို့အဲ့ဒီကုသိုလ်တွေကအစွမ်းကုန်တဲ့အခါဆင်းရဲတဲ့ဘဝကိုလည်းပဲပြန်ယူကြည့်တာပဲ။ဒါကြောင့်သာနာကုသိုလ်ဒီကကုသိုလ်ကာမဘဝနဲ့ဆိုင်တဲ့ကုသိုလ်နဲ့တော့ဒီချမ်းသာနဲ့ချမ်းသာရပြီး ဆင်းရဲငြိမ့်တယ်ဆိုတာလည်းပဲအရှင်သာဝရမငြိမ့်ပါဘူးအခိုက်အတန့်ပြတာငြိမ့်ငြိမ့်ဖြစ်ပါလေဒါကြောင့်သူကိုအငြိမ့်မှမဟုတ်ဘူးအငြိမ့်သူပဲဆိုရပါပါပဲနောက်ပြီးတော့ဓမ္မဘုံကိုရောက်ပြီးတော့ချမ်းသာနေဖို့ရည်ရွယ်ပြီးသမဝကုသိုလ်တွေကိုပွားများတယ် ပထမဇန်ဒုတိယဇန်တတိယဇန်သုတ္တဇန်ကုသိုလ်တရားကိုဖြစ်ပွားစေတယ်။အဲဒီကုသိုလ်တရားကိုဖြစ်ပွားစေမှာတော့ပြောဖို့အချိန်မရပါဘူး။အရုပဇန်ကိုလည်းဖြစ်ပွားစေတယ်။ယုံနာနှစ်ပါးရှိတဲ့ဓမ္မဘုနံတက်တက်တာရှိတဲ့ဓမ္မဘုပေါ့လေ။အဲဒီလိုဓမ္မဘုဒီမှာချမ်းသာခံစားဖို့ရပါလေ။သူတို့ဆိုင်ရာစံတရားတွေအထုကြတာ။ အဲ့ဒီလိုသတ္တဝါကကုသိုလ်တရားတွေကိုဖြစ်ပွားစေတဲ့သူဟာဆရာဆရာလူပပြမကိုအလူပပြမကိုတွေကိုရောက်ပြီးတော့ဟောဒီကဘာပေါင်းများစွာဟောဒီဆန်ချမ်းစွာနဲ့ဘယ်လိုနေနေကြပါလဲပြမချမ်းသာနဲ့နေနေကြပါလဲအထက်ဘဝဆိုရဲအဆုံးစွန်ဘဝပေါ့လေပါဠိလိုတော့နိဝတ်ရှင်ရလက်ရှင်ရခေါ်တာပေါ့ ပညာလည်းသိကိတာကမရှိမရှိဘူးလို့လည်းမဆိုရပါဘူးမရှိတဲ့ရှိစိတ်ကလေးရှိပါတယ်အဲဒီမရှိစိတ်ကလေးမရှိတဲ့ရှိပုံပေါ့မပြီးတော့ပါဘူးအဲဒီပုံရောက်နေလို့ရှိရင်ကဘာပေါင်း7400ပတ်လုံးပေါ့ဒီမှာချမ်းသာနဲ့ချမ်းသာနေပါတယ်ဒါပေမဲ့လို့အဲ့ဒီဇာကုသိုလ်အရှင်အဟုတ်ဆုံးတဲ့အခါမှာအဲ့ဒီဘုရားနေပြီးတော့ပြည့်ပြောရပြန်တယ် လူဘဝကိုရောက်လာမယ်အဲ့ဒီအခါကျတော့အခြားလူတွေလိုပဲဆင်းရဲချမ်းသာများကိုခံစားရမယ်အကုသိုလ်ကံတွေကိုလည်းပဲပြည့်မိရင်အပယ်လေးပါးကိုလည်းပဲရောက်သွားရတယ်ရောက်သွားရလိမ့်မယ်ဒါကြောင့်မြတ်စွာဘုရားကအဲ့ဒီဓမ္မချမ်းသာနဲ့ပတ်သက်ပြီးတော့ကျုပ်ဖွယ်ရကောင်းပုံလေးပေါ့ဒီသာဝကဖြစ်ပုံလေးကိုဟောထားတာလည်းရှိပါတယ်။

တချို့ကာမဘဝခေါ်တဲ့လူဘဝနတ်ဘဝတချို့ယုံနာနှမျိုးရှိတဲ့လူဘဘဝအဲဒီလိုလာရကလေးတွေရောက်ကြတဲ့လူတွေနဲ့တွေကြပါလေတဲ့အဲဒါရလည်းပဲသူတို့ပြုထားတဲ့ကုသိုလ်အခြေကုန်ရဲ့အောက်တန်းသာဘဝအပယ်လေးပါးပါဝင်ပေါ်လေအောက်တန်းသာဘဝလည်းပဲတစ်ဖက် ကြောက်ကြရပြန်တယ်တဲ့တိတ်တိတ်တန်းကြတဲ့အရိဝတ်ဆန်ဒီပွားလို့ခုနစောစောကပြောခဲ့တဲ့ဘဝရဲ့အထွတ်အထိပ်ပါလေလောကီဘဝရဲ့အထွတ်အထိပ်ဆိုလို့ရှိရင်တော့ဘဝခေါ်ရပါလိမ့်။ဘဝအထက်ဆုံးဘုံပေါ့လေ။အထက်ဆုံးဘုံဘာမှုကုသိုလ်ရှိကြတဲ့ရှိကြလို့ရောက်နေကြတဲ့အဓိပ္ပာယ်ပါလိဆိုတာလည်းပဲ သူတို့လူဘဝကပြုကျင်ပြုထားတဲ့ကုသိုလ်အချိန်ကုန်ရလို့ရှိရင်လည်းပဲအပယ်၄ပါးအပါဝယ်ပေါ့လေအဲအပယ်၄ပါးပေါ့ဒုတိယဘဝတဖန်ကြောက်ကြရတယ်ဒီလိုဟောထားပါတယ်ဒါတော့ဘာလို့ကြောက်ကြရလဲဆိုတော့သူတို့မှာတကယ်စစ်မှန်တဲ့အရင်မရသေးဘူးစစ်မှန်တဲ့အရင်ကိုအရိယာမညာဆိုညာနဲ့မျက်မှောက်မပြုနိုင်သေးလို့ အနည်းဆုံးတစ်သက်တစ်ခုမှမရသေးဘူးပုရိသင်အရှင်ကမလွတ်ကြသေးလို့ဒီလိုဖြစ်တယ်ဆိုတာကိုဒီမှာကောက်ချက်ကြပါလေဒါကြောင့်ဒါနတိလာသာရှိတဲ့ကာမကုသိုလ်တန်ကုသိုလ်များနဲ့ဒီဘဝရဲ့နတ်ဘဝရဲ့ဓမ္မဘဝရဲ့ဟောလေအဲ့ဒီလိုဘဝမျိုးရောက်ပြီးတော့ ဆင်းရဲငြိမ်းတာဟာလည်းပဲအစင်းသာဝရငြိမ်းခြင်းမဟုတ်တဲ့အတွက်အငြိမ်းပါလို့ပေါ့အငြိမ်းပါလို့အငြိမ်းဖြစ်လို့မဆိုရပါဘူးအငြိမ်းတူလို့ပဲဆိုရပါပါပဲအဲတကယ်အငြိမ်းဖြစ်ရဖို့ဆိုတာကတော့ကုသိုလ်ကံမြတ်ဟာအဝိဇ္ဇာနဲ့တဏှာဘောလေဖြစ်တတ်နိုင်မှာ တကယ်အရေးပါတဲ့အရာရောက်တဲ့ကုသိုလ်ဖြစ်နိုင်ပါတယ်။တတိအထက်ဆုံးလည်းဖြစ်နိုင်တယ်။အကျိုးပေးအတန်ဆုံးလည်းဖြစ်နိုင်ပါတယ်။ဘဝဆိုတာအဝိဇ္ဇာနဲ့တဏှာထုတ်လိုက်ပြီးရှိရင်ကျန်တာဘာမှမရှိတော့ပါဘူး။ဘဝဒီဘဝအပြည့်မမြင်အကောင့်ထင်တဲ့အဝိဇ္ဇာအကောင့်ထင်မှတော့သာယာတောင်းတဲ့တဏှာဆွဲလာတဲ့ဥပါဒံအဲ့ဒီရဲ့နောက်ဆက်ပါ ကံနေပြုပြီးတော့ဘဝကြီးရှိရတာပဲဒီတော့အဲ့ဒီကအဝိဇ္ဇာနဲ့သဏ္ဍာန်ထုတ်လိုက်လို့ရှိရင်ဉာဏ်ကဘာမှမရှိတော့အငြိမ့်ကြီးပဲအဲ့ဒါလိုအငြိမ့်မျိုးပါအငြိမ့်စီလို့ဆိုနေပါလေအဲ့ဒီအငြိမ့်စီဘယ်လိုပွားများဆောင်ရွက်ရလဲဆိုတာပေါ့လေနောက်နေကြမှာပြောပါမယ်တနည်းအားဖြင့်လည်းပဲအဲတောက်အောင်ငြိမ့်ရတရင်ကဆန်ကြည့်ရအဲတကယ်သာဝရအငြိမ့်စီက ပြီးတော့အကျော်တက်တဲ့ငင်းရဲ့အဲဒီငင်းလေးတွေပဲထပ်လာပြီးတော့ရှင်းပြပါအောင်မယ်ဒီနေ့တနင်္လာနေ့လို့ဒီမှာလေးရက်ကြပါစို့